ဒါတော့နှစ်2569ခုနှစ်ခရစ်နှစ်2023ခုနှစ်ဇူလိုင်လ10ရက်စနေနေ့ညနေပိုင်း9နာရီချိန်ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်သင်္นานကနေပြီးတော့သဘောတရားရေးအပိုင်းဝချချက်345ဘောဓိယရာပိုင်းနေနဲ့ဘုန်းကြီးတို့ပပုချသင်္ချာပေးနေတယ်ဆိုတော့ သုံးချကျင်လန်းမြတ်ပဒံပိုင်း86အတ္တိပစ္စယောပိုင်းကအောဂရပစ္စယောပိုင်း1ဒီပစ္စည်းတွေကိုဆက်လက်လေ့လာကြမယ်မနေ့ကဘုန်းကြီးတို့အတ္တိပစ္စည်းနဲ့ပတ်သက်ပြီးတော့ပညာဝရမှာဟောထားတဲ့တရားတွေပြောပြတော့အဲဒီအရာလေးဓာတ်ထောင်ကြီးအဖြစ်တိတ်များလို့တော့ရှုပ်ထွေးသွားတတ်ပါတယ် ဒါဘုန်းကြီးတို့ပြောခြင်းလို့ပြောတော့မဟုတ်ပါဘူးဒီအဋ္ဌပစ္စည်းကိုလေ့လာတော့မယ်ဆိုဒီပညာဝရနဲ့ဒီလိုလေးရှင်းကြည့်လိုက်တဲ့အခါမှာပုံပြီးတော့သဘောပေါက်မှဖြစ်တဲ့အတွက်ပညာဝရကိုထုတ်ပြီးပြောရခြင်းဖြစ်ပါတယ်ပြီးတော့လည်းခုခေတ်မှာတော့ဒီပဋ္ဌာန်းတွေတော်တော်များများပေါ့နော်ဘုန်းကြီးနဲ့ဒီဆက်တဲ့ပုံကိုတော့ကြားတယ်ပဋ္ဌာန်းဆောင်တဲ့ငါ့ကိုရှိတယ်အဲ့ဒါတွေရုပ်ဖတ်ပုံစုံနေကြတယ်ဒီလိုကြားဒီလိုကြားတော့ အဲ့ဒီမှာတချို့ဇောက်တွေကမနေ့ကပြောခဲ့သလိုပေါ့လေနှစ်ကြောင်းလောက်ရိုက်တာတွေနောက်ကွန်ပျူတာနဲ့ရိုက်တဲ့ပုဂ္ဂိုလ်များမကြွညင်တာလည်းပါမှာပေါ့မကြွညင်တဲ့ပြတရားတွေမကြွညင်မကြွညင်တော့ရာရင်နဲ့ရာရင်နဲ့ကြာတော့မှလည်းမသိဒါမျိုးတွေဖြစ်တော့အဲ့လိုကိုယ်ကစူးစမ်းပန်းသာရုပ်ဖပူဇော်နေပါလို့ဒီမှာပေါ့လေပုရိသတန်ဒီနေရာလေးမှာပေါ့ဘုန်းကြီးတို့ဒီစာအုပ်ကို ရုပ်နေတာပေါ့သိရင်နဲ့ကြည်ပြီးတော့ဟိုမှတ်စုပြီးတော့ဒါကိုစကင်ရှော့ရပြီးတော့ရိုက်တဲ့သူလန့်ပေါ်လိုက်တော့နောက်တကယ်သိမလို့ပြန်ကြည့်တဲ့ခံစားရလို့စားရကြနေတာမျိုးတွေပျောက်နေတာမျိုးတွေဖြစ်တာအဲ့ဒါမျိုးကြောင့်မကောင်းဘူးပေါ့ဗျာကိုလိုပဋ္ဌာန်းကိုသရတရားနဲ့ရုပ်ပပုစုံနေပြီးတော့ပဋ္ဌာန်းတွေကပျောက်ကြားတွေဖြစ်နေဟုတ်လားငါးပါးသီလခံယူတယ်လို့ငါးပါးသီလအပြည့်စုံမပါဘဲနဲ့၄ပါးလောက် ဖြစ်နေတာမျိုးသုံးပါလောက်ဖြစ်နေတာမျိုးဒါမျိုးဖြစ်နေလို့မျိုးဖြစ်နေအဲဒီလိုလေးလေ့လာသိယူထားတဲ့အခါရောဒီနေရာတော့စားရီပျောက်နေပါလားကြာနေပါလားဒါဆရာသမားတွေကပြောတော့ကိုယ်ကသဘောပေါက်တာဟောအဲ့တော့ဘယ်ပုဂ္ဂိုလ်ရိုက်ထားတဲ့စောင်းမျိုးမှာမှန်တယ်ဆိုတာမျိုးလေးတွေသိလာတော့နော်အဲ့ဒါမျိုးလေးတွေ အဲ့ဒါမျိုးရည်ရွယ်ချက်ကြောင့်ဘုန်းကြီးတို့ဒီလိုအကျယ်ချဲပြီးသင်ပေးတာပေါ့နော်ခုနကပါဠိလေးမှားတာအဲ့ဒီအမှန်ပြင်ထားတာနောက်ကအမှန်ပြင်ထားတယ်နော်ဒီမှာတော့အပေါ်နာလေးဒီနာလေးကြာတယ်ပုရိသတာအောင်နေရာနောက်တာထပ်ရိုက်ကြတယ်မှာသူတို့မှန်ပြင်ထားတာပါအဲကိုအဲ့ဒါမျိုးလေးအဲ့ဒါမျိုးလေးတွေကိုအမှန်တိုင်းသိသွားတော့ယူရတာပိုကောင်းတယ်ဟောဒီဟာတော့မှားနေတယ်ဒါတော့မှားနေတယ် ဒါတွေလည်းသိရဒီလိုပဋ္ဌာန်းသင်္ဍာတရားတွေအကျိုးပေါ့ဗျာပြီးတော့လည်းဒီပါဠိလေးတွေတကယ်လို့အကျယ်မယွန်းနိုင်ငါးဟုတ်လုံးမယွန်းနိုင်ဒီတိုင်းဒီပစ္စယနေတွေတပစ္စယတွေတပစ္စယနေတတော်တော်များများရကြတယ်ရတဲ့အခါမှာလည်းဒီတိဗယ်လေးတွေရှင်းရှင်းလင်းလင်းပို့သိလာတယ်စရောခန္ဓာအရိပိဏဉာဏ်ဉာဏ်အရိပိစေနာပြောဒါလောက်တွေကြည့်တဲ့အခါကျသိမရှင်းဘူး ခုနလိုဒီဘက်ကပညာဝါဒလေးနဲ့နှိုင်းယှဉ်ကြည့်လိုက်တော့အများကြီးနားလဲသဘောပေါက်လာတော့ပေါ့ဒီရွယ်ချက်နဲ့ဘုန်းကြီးတို့ဟုတ်လားရှေ့ရှေ့ဝေးဝေးအကျယ်ချက်ပြီးသင်ရတာပေါ့ဗျာလူချင်းလွင်တော့အများကြီးကျယ်ဝန်းနေတဲ့အခါကျရှင်ပြဘာအကောက်ချက်ချမှမသိဘူးဒီလိုဖြစ်တာနောက်ကြကျင့်စဉ်ပိုင်းနေလည်းပြောပါမယ်နော်အခုကတော့ဘုန်းကြီးတို့ဒီဟောတာတဲ့တရားတွေပဲနားလျောအရင်ပြောရတာအဲမှတ်စုနေနဲ့သွားတော့မယ်နော် အောက်ကမှစုပေးတာနိဗ္ဗာန်နိဗ္ဗာန်ထင်ရှားရှိနေတဲ့အတွက်အတ္တိပစ္စည်းထိုက်မတိုင်အတ္တိပစ္စည်းဖြစ်တဲ့မဖြစ်တဲ့ပေါ့ဗျာဒါပါပဲနိဗ္ဗာန်ဆိုတော့ဘုန်းကြီးတို့ဗုဒ္ဓဘာသာအနေနဲ့ထင်ရှားရှိတယ်ရှိတယ်ဒီလိုလက္ခဏာတော့လက္ခဏာတိုင်းတရားတိပစ္စည်းတွေမှာပါဝင်ပါတော့လားအဘုန်းကြီးတို့ဒီပစ္စယဒီဘက်ကဇရောခန္ဓာတို့အညာမညာဒီပစ္စည်းနောက်ပြီးဒီပစ္စယနေနေတာပဲကြည်ကြည်မနေ့ကပညာဝါဒပဲကြည်ကြည် နိဗ္ဗာန်ကအဲ့ဒီအတ္တိပစ္စည်းတွေမှာမပါပဲဖြစ်နေအာရမဏပစ္စည်းမှာပါတယ်ဒီအတ္တိပစ္စည်းမှာမပါဘူးအဲ့အကြောင်းကဒီမှာသူမေကုံးလေးနဲ့လောက်တာနိဗ္ဗာန်သည်ပရမတ္ထဖြင့်ထေရှားရှိနေ၍အတ္တိပစ္စည်းထိုက်တယ်မဟုတ်ပါလားပရမတ္ထဖြင့်ထေရှားရှိတဲ့အတွက်အတ္တိပစ္စည်းထဲမှာပါဝင်တယ်ပါဝင်တဲ့နာမဟုတ်လားလို့ဒီလိုမေးတာပါ ဒီတော့အဲ့ဒီပစ္စည်းကိုစဉ်းစားတဲ့ခါကျတော့ဟုတ်လားဘာတွေ့ရလဲအဲ့ဒီထေရရှိကအဲ့ဒီပစ္စည်းပစ္စုပန်ပေါ့နော်ဥပထေဘုရားပြင်ထေရရှိနေကအဲ့ဒီပစ္စည်းကပစ္စည်းထိုက်တာထေရအဲ့ဒီလိုပစ္စုပန်ဥပထေဘနေနဲ့ထေရမရှိအဲ့ဒီပစ္စည်းမထိုက်ဘူးဆိုတော့ဒိဗ္ဗယထွက်နိဗ္ဗာန်ကြတော့အဲ့ဒီလိုဒိဗ္ဗံနှစ်မျိုးမြောက်အမြဲတမ်းထေရှားရှိနေတဲ့အတွက်အဲ့ဒီပစ္စည်း ထဲမှာမပါဝင်ပါဘူးတဲ့မထိုက်ပါဘူးပစ္စည်းတခုရဲ့တတ္တိဟာအခြားပစ္စည်းအခြားဆန့်ကျင်မဲ့ပစ္စည်းတတ္တိထောက်စားရင်ဒါပြီးထင်ရှားတယ်အဲ့ဒါဘာကြည့်ရမလဲအဋ္ဌိပစ္စည်းနတ္ထိပစ္စည်းဘုရားဒီလိုဟောတာတော့အဋ္ဌိရဲ့တတ္တိကနတ္ထိပစ္စည်းရဲ့တတ္တိရဲ့ဆန့်ကျင်မဲ့ပဲမတူဘူးနတ္တိသဘောကတော့မရှိဘူးဆိုတော့ဘာပြဥပ္ပတိပဲဖြစ်တည်ပြအပြင်ထင်ရှားကြီးပဲချုပ်ပြောင်သွားတာ စကုညမြင်သိစိတ်လေးဖြစ်တယ်ဥပတိပင်ဥပတိပင်ထင်ရှားခြင်းဒီလိုဖြစ်နေတဲ့ခိုင်တာအတိပစ္စည်းချုပ်ပြောက်သွားပြီးတော့နတ်တိပစ္စည်းဖြစ်သွားဒါကိုပြောတယ်နိဗ္ဗာန်ကအဲ့ဒီလိုမဟုတ်ဘူးနိဗ္ဗာန်ကဒီနတ္တိအဲ့ဒီလိုနတ္တိတတ္တိမရှိတဲ့နတ္တိတတ္တိဆန့်ကျင်မဲ့နော်ဖြစ်တဲ့အတွက်နော်နိဗ္ဗာန်အဲ့ဒီလိုနတ္တိတတ္တိမရှိလို့ ဓာတ်ရဲ့ဆန့်ကျင်မဲ့ဖြစ်တဲ့အဋ္ဌိတတ္တိလည်းမရှိဘူးဒီလိုမှတော့အမြဲတမ်းရှိနေပေါ့နောက်ကြလို့ဘုန်းကြီးတို့ထပ်ရှင်းဦးမယ်ဒီအဋ္ဌိပစ္စယတတ္တိရဲ့အချိန်တို့နေရာတို့ပုံကိုယ်တို့အဋ္ဌိပစ္စယတတ္တိရဲ့အချိန်ကာလပါလို့ပစ္စုပ္ပန်ပဲပစ္စုပ္ပန်ကာလနော်ဥပတိဘေအမြင်ရှိနေတဲ့အချိန်ကာလမျိုးဆိုတယ်ဘောအမြင်30ပုံလုံးဖြစ်နိုင်တယ်ပုံကောအဖြစ်7ရောက်လုံးဖြစ်တယ်တဏ္ဍာမြင်အစ္ဆဒဗိဒတဏ္ဍာနှစ်ခုလုံးဖြစ်တယ် အစ္ဆဒဆိုမျက်စိနာလျာကိုစိတ်ဒါအစ္ဆဒလူပေါင်းတတော်ကောင်းတော်ရတာကိုတော့ပါဒါတွေကြတော့ဗဟိတအဲကြောင့်မို့ဒီအထိပစ္စည်းဟာပုဂ္ဂိုလ်ဆင်းရဲအောင်လုံးလို့လည်းလည်းဖြစ်နိုင်လို့အစ္ဆဒဗဟိတတန်တာနှမျိုးလုံးပါတယ်ဖြစ်တယ်လို့မှတ်ပါဘယ်အောက်ဆက်လေးလာမယ်နော် အတ္တိပစ္စည်းရဲ့စွမ်းအားအတ္တိပစ္စည်းရဲ့စွမ်းအားရပါလေသူကပစ္စည်းရတတ္တိယပစ္စုပန်အချိန်မှာဖြစ်တည်ပြစိတ်ဖြစ်စဉ်ခဏထင်ရှားရှိခိုက်တာကြီးပြဒီမောင်နော်ဇကုဝဉ္ဉေဆိုမြင်သိစိတ်လေးမှာဥပတိဒီခိုက်တာနေတာအတ္တိပစ္စည်း ဒါကသူ့ကြည်ပြောင်းသကုညင်သောတာဝိညာဉ်ခန္ဓာဝင်စေဝံကာယဝိဒါတွေကိုသူကအကုန်ဟောတာအဋ္ဌိပစ္စည်းနဲ့ကျန်တဲ့မနောတမနောဝိညာဉ်တပြစ္ဆရုဒ္ဒံတမတိဆိုင်တွေ့ကြမနောတတဏိရဏတို့ဟုတ်တော်သောဓာရီကြတော့မနောဝိညာဏတဒါတွေပဲဒီဝိထီတိလိုက်ကြည့်ပေါ့ ဥပတိပဲခိုက်တာမှာသူထင်ရှားရှိနေတာပဲတဏိတလည်းဥပတိပဲခိုက်တာထင်ရှားရှိတာပိစရဝဇံဆိုတော့ဥပတိပဲခိုက်တာဥပတိပဲဖြစ်တယ်ပြီးတော့ချုပ်ပြောက်သွားတော့ချုပ်ပြောက်သွားရင်တော့နတ္တိဖြစ်သွားတော့အဲ့ဒီလိုဥပတိပဲပစ္စုပန်ဥပတိပဲထင်ရှားရှိတဲ့ခိုက်တာအတ္တိပစ္စယတတ္တိပဲကျေစုပြုတယ်ဒါကိုပြောတော့အဲ့ဒီဝိသီဇာလေးနဲ့ကြည့်ရင်လည်းပုံမြင်တယ်နောက်တစ်ခုဒီမှာဒီ အာမင်အဲ့ဒီပစ္စည်းရဲ့သဘောကအကြောင်းပစ္စည်းတရားလည်းထင်ရှားရှိခိုက်ဖြစ်ရမယ်အကျိုးပစ္စည်းတရားလည်းထင်ရှားရှိခိုက်ဖြစ်ရဥမာစက္ခိုင်နံစက္ခိုင်နံသကုပတာဒါယုဒါပဲထင်ရှားရှိပြီးတော့သက္ကုညာနာတာပြတန်တမ်းမြေတကနေဓမ္မန္တာအဓိပစ္စည်းနာပစ္စယော ဒီစကုဉ္ဉစိတ်ဖြစ်တယ်ဆိုတာကဘုန်းကြီးတို့စကုကိုယ့်ရဲ့မျက်စိကြည်ယုံလင်းတဲ့အရူပါယုံပေါင်းစုံတိုက်ဆိုင်မိလာတဲ့ခါကျတော့ဟုတ်လားဒီတော်ဘုံငါစရာပုဂ္ဂိုလ်ပြဒီဖြေစရာဝဇာစေတကနာ၄ချက်လောက်လွန်သွားပြီးမှစကုဉ္ဉဒါပြဒါပစ္စုပန်အာယုံပဲပစ္စုပန်ယူပါယုံပဲနော်ပစ္စုပန်ယူပါဘယ်မှာအာယုံပြုလဲဒီဒီတော်ဝန်နေဒီတရားယုံထီအောင်ပေါ့လေဒါပစ္စုပန်ယူပါယုံအာယုံပြုပစ္စုပန်အာယုံပြုပြီးဒီစေတန်းနဲ့တန့်ဖြတ်သွား ဒါတော့ဘုန်းကြီးတို့ဘုရားဟောလို့ရတာဒီစိတ်စင်တန်းညာသိတာဟုတ်တကယ်တမ်းကြာဘုလို့ဆိုရင်အသေးစိတ်သိဖို့တော်တော်ခက်တာအဲ့ဒီလိုအကြောင်းပစ္စည်းတရားအကြောင်းပစ္စည်းတရားဒီမှာကြည့်လိုက်ရင်တော့တော့ဗာလေဒူပါယုံနဲ့သကုပ္ပတာရာယုံပဲကိုယ့်ရဲ့မျက်စိအကြည့်တက်လေးနဲ့မြင်ရှိရမြင်ရတဲ့ဆင်ယူပါဘူးဒါအဋ္ဌပစ္စည်းမှာအဲ့နှစ်ခုလုံးဟောတာ သက္ကာယနာသက္ကုညာနာဓာတုယတန်တံမိရကနိယဓမ္မနံအတိပိစေနာပြီးတော့ရူပါယရဏံသက္ကုညာနာဓာတုယတန်တံမိရကနိယဓမ္မနံအတိပိစေနာပစ္စယောအဲ့မှာတစ်ခုစီပွဲဟောတာဒီသက္ကာယနာကအကြောင်းပစ္စည်းတရားပဲအဲ့ဒီအကြောင်းပစ္စည်းတရားလည်းဒီပစ္စုပန်ခိုက်တာမှရှိနေနောက်သက္ကုညာနာဓာအကျိုးပစ္စည်းတရားအကျိုးပစ္စုပန်တရားပေါ့ ဒါတွေလေဒီပစ္စုပန်မှာပဲရှိနေသေးတယ်နော်ခုနစိတ်စင်တိုင်းဒီလို16ချက်ပြောပြန်ဒါပစ္စုပန်ခိုက်တာမှဖြစ်နေအဲဒီနောက်တစ်ခုရူပါယုံနဲ့ဒီမှာလေကြည်လိုက်ရူပါယုံဘုန်းကြီးတို့ဘုန်းကြီးကိုကြည်နေတယ်ဒီခိုက်တာမှာပဲဒီမြင်းသိစိတ်စင်တိုင်းညာတန်းတိုင်းနဲ့တန်းဖြစ်နေရူပါယုံနဲ့ဒီပစ္စုပန်ခိုက်တာမှာပဲဖြစ်နေသေးတယ်နော်အဲဒီရူပါယုံအကြောင်းပြုပြီးဖြစ်ပေါ်လာတဲ့သုတ်ပညာနာတစိတ်စေတသိက်အဲဒီလေဒီပစ္စုပန်ခိုက်တာမှာပဲဖြစ်နေတယ်နော်ဟောဒီ ဝိจิဇာလေးကိုကြည်တာအဲ့ဒါဆိုပိုးထင်ရှားတယ်ဒီတော့အကြောင်းပစ္စည်းတရားလည်းဥပထီပင်ဆိုပစ္စုပန်ထင်ရှားရှိကဖြစ်ရအကျိုးပစ္စုပန်တရားလည်းဥပထီပင်ပစ္စုပန်ခိုက်ဖြစ်ရဒါမျိုးကိုအဲ့ဒီပစ္စည်းလို့ဆိုလို့တယ်အကြောင်းရှိလေအကျိုးမရှိဘူးအကျိုးသာရှိလေအကြောင်းမရှိတော့လည်းကောင်းအဲ့ဒီပစ္စည်းဖြင့်ကျေးဇူးမပြုပါဘူးအကြောင်းအကျိုးနှစ်ဖက်လုံးကပစ္စုပန် ထင်ရှားရှိမှပြစ္ဆုတ်ပန်အနေနဲ့ဥပတိထင်ရှားရှိမှသာအဋ္ဌိပစ္စယတတ္တိဖြစ်အာဆွမ်းအားရှိတယ်အဋ္ဌိပစ္စည်းပစ္စယတတ္တိဖြစ်တယ်လို့ပြောလို့ရမှာနော်အဲဘုန်းကြီးတို့ဆက်ကြည့်မယ်နော်နေ့စဉ်လူနေမှုကမာရင်အဋ္ဌိတတ္တိရှိနေတယ်ဒါကြတော့ခုနကအဋ္ဌိပစ္စယပစ္စယနေတာပါဠိလေးနဲ့ရှင်းကြည့်မယ်နော် ဗရမဘုန်းကြီးတို့ဒီမှာသာဇာတပစ္စည်းဆိုရင်ဆတ်တော်ခန္ဓာတွေအညာမြညာအတိဋ္ဌာနာခန္ဓာတွေမှာဆတ်တော်မာဟုရအညာမြအတိဋ္ဌာရုပ်ခန္ဓာပဲခန္ဓာပဲရုပ်ဆိုရုပ်ခန္ဓာဟုတ်အဲ့တော့ဘုန်းကြီးတို့ရဲ့တဏ္ဍာမှာလူတိုင်းကဒါလူတွေဘုန်းကြီးတို့မြင်သားလို့လူပြောရတာဘုန်းကြီးလည်းလူလူလူချင်းချင်းတော့ပို့ပြီးတော့မြင်လွယ်တာပြောရတော့ဒီခန္ဓာငါးပါးယုံနာတရားထင်ရှားရှိတာပဲပြီးတော့ဒီမှာ မျက်စိနာလျာကို အောက်ထက်ဒီကျင်းမနောယနာစိတ်မျက်စိနာလျာကို စိတ်ဆိုတဲ့ဒီဝိရိယ6ပါးလည်းရှိနေတယ်ဓာရ6ပါးဝိရိယ6ပါးလည်းရှိနေတယ်နော်ရူပံကဒါဟာရယဝိတုပေါ်မှာဖြစ်တယ်မနောတာမနောယအာယုံ6ပါးအစင်းအတန်အနတ်အရာဒီမှာအာယုံ6ပါးလည်းထင်ရှားရှိနေနော်။အော်ဒီမှာပြုတ်ကြနေနော်။အာယုံ6ပါးဒီနောက်ကနေထည့်လောင်နေမှာဘုန်းကြီးရေးတာကြောက် မြင်သိစိတ်စားသောဝိညာဉ်6ပါးဒါလေးထည့်မယ်နော်ဒီနောက်ကနေပြီးတော့အာယု6ပါးအဲ့ဒီနောက်ကနေပြီးတော့မြင်သိစိတ်စားသောဝိညာဉ်6ပါးဒါကတော့ခုနဒီအတ္တိပစ္စည်းကိုကြည့်ပြီးတော့ဒီမှာဝိရိယ6ပါးဟိုရံဝတ္ထုအာယု6ပါးဒီထဲမှာကုန်ပါဒီဒီနောက်ကသကုဉ္ဉ္စေသောတာဉ္ဉ္စေအာနောဉ္ဉ္စေမောဝိကာဝဉ္ဉ္စေမနောဉ္ဉ္စေနော်မြင်သိစိတ်စာသောဝိညာဉ်6ပါးပေါ့ မြင်သိစိတ်စသောဝိညာဉ်6ပါးတို့သည်လေဝိညာဉ်အညာကြီးပေါ့ညာကြီးကိုဝိညာဉ်ညာတစ်ချမ်းပဲတတ်နေရမယ်ပြန်ဖြတ်လောက်မြင်သိကိုညာညာတစ်ချမ်းပဲတတ်လိုက်ဝိညာဉ်အညာတစ်ချမ်းပဲဝိညာဉ်6ပါးတို့ဝိညာဉ်6ပါးတို့သည်လေဝိညာဉ်6ပါးပေါ့အဲ့ရနေဝိညာဉ်6ပါးတို့သည်လေဒီနာအယုံ6ပါးနောက်ကထဲမယ်နော် အဲဘုန်းကြီးစောစောကမှတ်စုတွေမှာကြာဘုန်းကြီးပေးတဲ့မှတ်စုတွေကိုကြာတယ်ရိုက်တဲ့လူကကြာတာမဟုတ်ခုမှပြန်ကြည့်မိတော့တခါဒီလိုမှတ်စုတွေကလောလောလောနဲ့ထုတ်ပြီးတော့ပြန်မစစ်စစ်မိတော့ဒါကဒီဟာကိုကြည်ရတာနော်ဒီဒီအရိပစ္စည်းတစ်ခုလုံးကိုခြုံကြည့်ရအဲ့ဒါတွေကထင်ရှားရှိနေကြတယ်အဲ့ဒီခန္ဓာ၅ပါးယုံနာတရားတွေခုနဝိရိယ6ပါးအာယု6ပါးဝိညာဉ်6ပါး အဲ့ဒီတရားတွေပေါ်မှာဘုန်းကြီးတို့ပါထင်တယ်ဇနီးခုံမမိဘသားသမီးဆရာတပည့်ငါတို့ကယောက်ျားမိန်းမစသည်ပေါ့အတ္တကောဝိညာဉ်ကောစသည်ပြည်စည်းဥစ္စာယာရုအာနာဆိုင်ဆွဲလန်းပြီဆွဲလန်းတာယာနှစ်သက်မြန်နိုးနေကြတာအကုန်လုံးကဘုရား6ပါးအာယုံ6ပါးဝိညာဉ်6ပါးဒါပဲဒီဟာဒီပုံမှာခန္ဓာ5ပါးပုံတရားတွေကိုခြုံလိုက်ရင်တော့ ခန္ဓာ၅ပါးယုံနာနှစ်ပါးဒီဟာတွေပေါ်မှာဘုန်းကြီးတို့ကဘာထင်လဲနော်ဒါတော့ငါမျိုးသားပဲဒါတော့ငါမျိုးသမီးပဲဒါတော့ငါမိဘပဲဒါတော့ငါသားသမီးပဲဒါတော့ငါဆရာပဲငါရပြီပဲဟိုကိုယ့်အကိုခန္ဓာဝေးကြည့်ပဲအော်ဒါတော့ငါပဲသူပဲငါပဲစာရင်ဒီပေါ်မှာလည်းကအတ္တကောဝိညာဉ်ကောဒီလိုထင်နော်ဒါငါပစ္စည်းပဲငါဥစ္စာပဲငါဘာယာရုရှိတယ်ငါဘာဘယ်လိုအာနာရှိတယ်ဆိုင်ရှင်ဒါတွေကို ဆွဲလာပြီဆွဲလာပြီตายာနေတယ်နှစ်သက်နေတယ်မျက်နှိုးနေရတယ်ဒီတရားတွေကတရားကိုရှာတရားကိုရှာကြည့်လိုက်ပေါ့နော်ခုနကမြင်သိစိတ်တို့ဒါမျက်ကြည့်လိုက်ပေါ့ဒါတွေကိုကိုယ်ကတတိညာနဲ့မကြည့်တတ်တဲ့ခါကျအဲ့ဒီလိုဆွဲလာတာတတိညာမရှိတယ်ဒီတရားတွေပြန်ကြည့်လိုက်တဲ့ခါကျတော့ဘာဖြစ်လဲဒီအကြောင်းကျိုးတိုက်ဆိုင်ပြီးဖြစ်ပေါ်လာတဲ့ຢာတွေကြီးပဲ တတိညာမရှိတဲ့ကာယကတိအကြောင်းရုပ်တညာဖြစ်ပေါ်လာထင်ရရှိတဲ့ပရမတ္တဘာဝတရားတွေပေါ်မှာဗာမြင်လေတဏှာနဲ့ဒါငါအမေပဲဖေပဲငါသားပဲငါသမီးပဲနော်တဏှာနဲ့ဒါရတော့မာနနဲ့ငါဆိုတဲ့မာနနဲ့ဟုတ်လားပစ္စည်းဥစ္စာတွေပေါ်မှာမန်တက်သာသမီတွေပေါ်မှာမန်တက်အစာဒိဋ္ဌိငါပဲသူပဲတက္ကဒိဋ္ဌိ ဆွဲလာဒိဋ္ဌိလို့ပြင်တဏှာဒိမာနငါသားငါသည်ငါပစ္စည်းငါဥစ္စာငါအတ္တကောင်အဲ့ဒီထင်မှဆွဲလာတာယာသိမ့်ပိုက်ဘာဖြစ်လို့တတိနဲ့ညာနဲ့ကြည့်မကြည့်တတ်တဲ့အတွက်အကြောင်းကျုပ်တိုက်ဆိုင်လာတဲ့သဘာဝတရားတွေပေါ်မှာပဲဘုန်းကြီးတို့တဏှာဒိဋ္ဌိမာနနဲ့ဆွဲလာပြီးတော့နေသက်တာယာသိမ့်ပိုက်နေတယ်ဒီဆွဲလမ်းမှုတွေကလည်းတိတ်အားကြီးလာရင်ဘာဖြစ်လာလဲဒါနဲ့ပတ်သက်ပြီးဆိုရင်ကိုယ်ဆွေငိုကြွရတာ တာသမီတွေပျက်စီးမယ်ကိုယ်ကိုယ်တိုင်ပျက်စီးဆုံးရှုံးမယ်အိုးဆိုရင်ပုဆွေမှုကြီးဟိုပိုင်ဆိုင်ထားတဲ့ပစ္စည်းတွေပျက်စီးမယ်ဆိုရင်ပုဆွေရတယ်နော်နှစ်သက်ရင်နှစ်သက်တော့မြန်နိုးရင်မြန်နိုးသလောက်ကိုယ်မှာဆိုရင်ပုဆွေမှုတွေဖြစ်ရတယ်ကိုယ်ဆေးရဆေးဆေးရမှုတွေလည်းဖြစ်တယ်ဒါဘာပြောလဲပရိစ္ဆသဘောပါတိုင်းပါပဲဒုက္ခပတိတွေဝဒုက္ခဒေါမနတာဥပါယတာဒါတွေကမပြတ်ကျုံနေရမှာမသိခင်ကာလနော် အဲ့ဆွဲလမ်းမှုတွေအားကောင်းလာတဲ့အခါကျဘာဖြစ်လဲတက်ကြီးလာတဲ့အခါတက်ကြီးချင်းငယ်ငယ်ပေါ့ဒါတော့များသောရေပုံရရေးရတာပြောရတော့ဆွဲလမ်းမှုအားကောင်းလာတက်ကြီးလာယောဂဝန္တာတွေအဲ့မှာဖြစ်လာပြီသေဘေးဆိုးတွေကျုံလာပြီကိုကဒီဆွဲလမ်းမှုတွေဟာဘယ်လဲတက်ရှိတက်မဲ့တွေပုံမှာနော်နော်ဒီမှာဘာဖြစ်လဲတက်ရှိတက်မဲ့တွေပုံမှာ အရာရာမို့ဒါဤဆွဲလမ်းထားတော့ဟမ် ဆွလန်ထားတက်ရှိသမေရာဝတ္ထုတွေပေါ်မှာသေသည့်တိုင်သူကလွတ်ချဖို့ခက်တယ်ဆုတ်ကင်လာတာအာငါသားပဲငါသမီးပဲငါကြောင်းပဲငါကံပဲဆက်လဲလွတ်မချဘူးနော်ဘုန်းကြီးတို့ဘုန်းကြီးတွေလည်းဒီသေသည့်တိုင်မှာဒီကြောင်းကံတွေအပ်မတော်ဘူးအမှန်တော့နောက်မှ ရှုပ်ထွေးကြံနေတော့သာသမီတွေပေါ်မှာလည်းဒီတိုင်းပေါ့လေတချို့ပေးသေးတာမပေးဘဲနဲ့ဆွဲလန်းဆွဲဆွဲမြဲဆုတ်ကင်သိသွားတယ်အများကြီး ဒါပါလေဆိုဒီမှာဆွဲနှောင်းမှုအကြည့်တာအကြည့်တော့ဒါလွတ်ချဖို့ခက်တယ်နော်ဒါကြောင့်ဘုန်းကြီးကတရားနဲ့နေကြတရားနဲ့မနေတော့ဒါတော့ဘုန်းကြီးရောလူရောရောဘယ်သူမစွဒီလိုပဲဆွမ်းလာနေမှာမြတ်နိုးနေမှာအဲ့ဒီလိုဆွဲလမ်းမှုတွေဖြစ်ရင်းနဲ့ဘဝတစ်ခုဆုံးသရမယ်ဆိုရင်တော့ဘုန်းကြီးတို့ဒီဘဝတန်တရားတွေဘဝတွေဘဝတွေဘဝတွေဘဝတွေကဖြစ်နေဥမှာဘယ်ဘဝရောက်ရောက်ဝေယနာတိ ဝေယနာတိဖြစ်ရင်းနဲ့ပဲဘာတွေဖြစ်မလဲတောကပရိဒီဝဒုက္ခဒေါမနတုပါယတာဒါတွေကလည်းဆက်တိုက်ဖြစ်နေအဲတော့ဒီတန်တရားဘဝတန်တရားဝဆင်းရဲတွေကဆက်တိုက်ခံနေရမှုခံစားနေရမှုသိကြပါမယ်ဒါကြောင့်မို့ဘုန်းကြီးတို့ကဘာလုပ်အောင်လဲဒီတဏှာဇွဲတွေမာနာဇွဲတွေဒိဋ္ဌိဇွဲတွေပွားသွားဖို့ပျောက်ကင်းဖို့အတွက်အကြောင်းကျိုးတိုက်ဆိုင်မှုဖြစ်ပေါ်လာတဲ့ထင်ရှားရတဲ့တဘာဝတရားတွေကိုထင်ရှားရှိကပ် အသိဉာဏ်မြင်အောင်ကြိုးစားနော်ဒီတရားတွေပေါ့မြင်လည်းမြင်ကများမှတ်တတ်နဲ့ရတော့ကြားရင်ကြားကများနဲ့အဲ့ဒါနဲ့ရတော့ဒိဋ္ဌိဒိဋ္ဌမတ္တံသုတိသုတ္တမတ္တံဘုရားကရတော့ပြတ်အောင်ရှုဖို့တောင်းမိတ်လာကျန်တာတွေတော့အဲ့မှာတော့ပေါင်းပြောသွားတာပေါ့လေကာလစေဝကာယကာနာကိုရတာဘုရားဘာယုံကာနာဝိညာဉ်စေစေဝဝိညာဉ်ကာဝိညာဉ်စေ နော်ဒီဒီကိုယ်ကိုပေါင်းပြီးဗုဒ္ဓေဗုဒ္ဓမတ္တတကယ်တမ်းကျတတ္တတိဖြစ်တယ်နော်ဘုရားကခန္ဓာစေဝကာယတွဲဟောတာမယ်လို့တကယ်တမ်းတဘာဝသူကသူဟိုကအာရိယဓာတုစီယာတို့တချို့ပုဂ္ဂိုလ်တွေကညံပြထက်တာထက်တဲ့ကကြသူတို့ကိုအချင်းချုပ်နေနဲ့ဟောလိုက်တာပဲတကယ်တမ်းကျဘုန်းကြီးကသိရမှာကဟုတ်လားအစင်းရင်းယူပါ အဲနဲ့ကိုယ်မျက်စိပေါင်းစုံတိုက်ဆိုင်မိလာတဲ့မြင်သိစိတ်ဖြစ်တယ်ဒီမြင်သိစိတ်တွေပေါ်မှာတာယာမှုနှစ်သက်မှုခုနတဏှာဒိဋ္ဌိမာနဇွဲတွေမဖြစ်အောင်မဖြစ်အောင်နေသဒုက္ခနတ္တမြောင်ရှုရမယ်မျက်စိပေါ်မှာလည်းတဏှာဒိဋ္ဌိမာနတွေပဲဖြစ်အောင်ယူပါယုံမြင်ရတဲ့ဆင်းယူပါတဏှာဒိဋ္ဌိမာနတွေစွဲမနေအောင်မြင်သိစိတ်ပေါ်မှာလည်းတဏှာဒိဋ္ဌိမာနစွဲမနေအောင်မြင်မြင်ကမှနဲ့ရပ်တော်ပြတ်တော်ရှုနိုင်အောင် ပြီးတော့ကြားရင်ကြားကများမှဒါနဲ့ရတောင်ပြတောင်ရှုရမယ်ဟုတ်လားဘုရားကဒါကိုဒိဋ္ဌိဒိဋ္ဌမတ္တံဒါသကုရူပယုံနဲ့သကုပ္ပတာရာပေါင်းစုံတိုက်ဆိုင်မှာမြင်သိစေဖြစ်တယ်ဒီသုံးခုရှိပဲပြီးဟောတယ်တုတေတုဒ္ဓမတ္တံဒါကြတော့တတ္တာရောအတန်ရဲ့နာရဲ့ပေါင်းစုံတိုက်ဆိုင်ပြီးရောသောတာဝိညာဉ်စိတ်ဖြစ်တယ်ဒီသုံးမျိုးပေါ့ကိုယ်စိတ်ကဘယ်မှာအာရုံရောက်နေလဲအဲ့ဒါကိုတဏှာဒိဋ္ဌိမာနကွာအောင် ဒီအစွဲတွေကင်းသောအနေစာဒုက္ခနာတမြောင်တခုခုမြောင်ရှုခန္ဓာဇင်ဝါကာယပေါ့ခန္ဓာနာနာနှာခေါင်းရဲ့ရှားရဲ့ကိုယ်ရဲ့ဘုအနံ့ရဲ့အရာသာရဲ့အတွေ့အထိရဲ့အဲ့ဒီ၃မျိုးဒါဒါ၃မျိုးနဲ့အာယုံ၃မျိုးပေါင်းစုံတိုက်ဆိုင်မိတာနော်ခန္ဓာဝိညာဉ်စိတ်ဇင်ဝါကာယဝိညာဉ်စိတ်ဒီဟာကိုအရာပါဝင်မုတ္တိမုတ္တမတ္တ ဘုရားအဲ့လိုဟောပြီးမြဘုန်းကြီးတို့ရှုနီးရတော့သူ့ဟာသူသိရမယ်နော်အနန္တနဲ့နှခေါင်းပေါင်းစုံတိုက်ဆိုင်မိလာတဲ့ခါမှာ အနန္တိစိတ်ကိုဒါကောင်းတဲ့အနံဆိုလည်းကောင်းတဲ့အနံသိကများနဲ့ရအောင်မကောင်းတဲ့အနံဆိုမကောင်းတဲ့အနံကိုသိကများနဲ့ရအောင်ရှုမှတ်နိုင်ရမယ်အစာစားတယ်ကောင်းတာတွေစားမယ်ဟုတ်လားပူတာတွေဆတ်တာတွေ ဒါမျိုးတွေစားမိခါတာတွေစားမိမယ်ဘာပဲစားမိစားမိနော်ဒါတွေလည်းအဲ့ဒီကာလမှာပဲရပ်အောင်မှတ်နိုင်ရရတော့မှမှတ်နိုင်ရတတနာပယခက်တယ်ဆက်တက်ဆက်တက်ဆက်တက်စားဟွာမှမသိအန္တရာယ်ဖြစ်မှမသိဒါမျိုးဖြစ်တော့အမတ်တရီနေနဲ့စနေတော့ဒါအရိခိုက်တာမှဒါလည်းရက်ရက်ပြပြပြပြသွားတော့မြင်တော့အများကြီးမစားနိုင်တော့ဘူးအတွေ့အထိနော် အသက်ဆံပစ္စည်းအောင်နဲ့ဒီခေတ်မှာပေါ်တယ်တွေ့ရအောင်နဲ့ထူဆမ်းမတွေ့ရအောင်နဲ့ပေါ်မှာပေါ်ဘယ်တော့မှဒီရဒီဒီဘုရဘဒနာလေရနိုင်မှာမဟုတ်ရှုမှတ်နေမှမရှုမှတ်နေနဲ့မရဘူးဒါပြောချင်တာကကာဏဝိညာဉ်စေစေဝဝိညာဉ်စေကာဝိညာဉ်စေဖះကမုဒ္ဒေမုဒ္ဒမတ္တပေါင်းဟောပြီမယ်လို့လေသူအကနဲ့သူ ဖြစ်တယ်အဲ့ဒီလိုသူအကနဲ့သူရအောင် ပြအောင်ဘုန်းကြီးတို့မှတ်နိုင်ရမယ် မနောဝိညာဉ်စိတ်ကြတော့ဝိညာဉ်တွေဝိညာတမတ္တံလို့ဒီလိုဟောတယ်။အတွေးစိတ်တွေပေါ့နော်အတွေးစိတ်တွေလည်းတိကံဟုတ်လား။ရပ်အောင်တွေးကြတယ်တွေးကြများနဲ့ရပ်အောင်ဆက်မတွေးအောင်ပေါ့ဗျာ။ဒီလိုရှုမှတ်နေ။အဲ့လိုရှုမှတ်နေအောင်ဘယ်လိုဒီရအောင်ရှုမှတ်နိုင်ရင်ရှုမှတ်တယ်ဆိုတော့အနေစာသောဒုက္ခသောအနာတ္တသောတမျိုးမျိုးမြင်အောင်မှတ်တော့ဗျာ။ တမျိုးမျိုးမြင်အောင်မှတ်နိုင်ရင်ဘာဖြစ်သွားတဏှာဆွဲမာနာဆွဲဒိဋ္ဌိဆွဲတွေကွာတာပဲအနေဆသဘောမြင်အောင်မှတ်နိုင်ရင်မာနာဆွဲပြုတ်ပြုတ်သွားကွာသွားမှာပေါ့ဒုက္ခသဘောမျိုးမြင်အောင်မှတ်နိုင်ရင်တဏှာဆွဲပြုတ်မှာပေါ့အနတ္တသဘောမြင်အောင်မှတ်နိုင်ရင်ဒိဋ္ဌိဆွဲပြုတ်မယ်ဒီလိုလေးလည်းမှတ်ထားမယ်။ဟောက်ကအဆုံးမဆရာတော်ကြီးရဲ့ဆုံးမစကားလေးကြည့်မယ်နော်။အဲ့ဒီဆရာတော်ကြီးရဲ့ဆုံးမစကားကောင်းပါ ဒါကဘုန်းကြီးတို့ရွှေကျင်သာနာပိုင်းဆရာတော်ကြီးတွေပေါ့နော်ဓမ္မရွှေကျင်ဆရာတော်ဒုတိယရွှေကျင်ဆရာတော်ဝိသုဒ္ဓအောင်ဆရာတော်တတိယရွှေကျင်ဆရာတော်ကြီးကတပင်းဆရာတော်ခေါ်တယ်တပင်းဆရာတော်ကြီးကသူ့ရဲ့ဒီပရမတ္ထတတိယရွှေကျင်သာနာပိုင်းဆရာတော်ပေါ့ပရမတ္ထစကုကျင်စာမဏ41ဂန္ဓေညာဒေဝီနောကာယကာဟောဂာယတိပုဂ္ဂလံ ချို့ကစာပေကျမ်းဂန်သိဒါမကျင့်ဘူးနောကာနော်ကိုမှမတတ်ဘူးစာပေကျမ်းဂန်မှတတ်သေးတယ်တို့တို့ဘုန်းကြီးတို့ပညာရဟန်းတော်တွေပေါ့ရဟန်းတန်ဃာတွေဖြစ်များတာလည်းဒါတွေလူတွေလည်းဒီတိုင်းပဲချို့ကလေးလာတာပဲရှိတယ်တကယ်မကျင့်မကျင့်တော့မသိဘူးကိုမာသာအောက်ကလည်းတူတူပဲကိုမာ မတ္တသာမတ္တဂါဟကိုက်တတိ ကျန်းကန်တော့တတ်ပါရဲ့ဒါပေမဲ့လို့ကိုကမကြက်ဘုံနဲ့မကြက်တော့မသိဘူးပေါ့မသိတော့တရားခုနလိုဆွဲလန်းတိမ့်ပိုက်ထားတာပဲအကြောင်းတိုက်ဆိုင်လာဖို့ဖြတ်တာလေဘုထုအာယုံနဲ့ဘုထုနဲ့ဓာရဓာရဝုထုတူတူပဲပေါ့ဗျာဓာရနာကိုပေါင်းစုံတိုက်ဆိုင်လာ ဖြစ်တဲ့မြင်သေးစေကြားသေးစေအနံ့သေးစေစားသေးစေအတွေးစိတ်တွေဒီစိတ်တွေ ဒီလိုဓာရအာယုန်ဒီပေါ်မှာပေါ့စိတ်တွေမှာပေါ့ဝိညာဉ်စိတ်တွေမှာဘုန်းတော်ပါသူပါသူတို့ကယောက်ျားမိမထိန်ငါသားငါသမီးငါပစ္စည်းငါဥစ္စာဒီလိုနဲ့ဆွဲလာတာငါကြောက်ငါကံငါတပိအဲငါတင်ငါငါပစ္စည်းငါဥစ္စာဟိုဒါမျိုးတွေပေါ့ဆွဲလာတာငါသာတတ်တယ်ငါသာသိတယ်ဒါကတော့စာပေပဲသိတာကိုကိုယ်တိုင်ကဒီသဘောတရားတွေနေသဒုက္ခနာတနဲ့ဒီသဘောတရားတွေတဘာဝအနေနဲ့တော့မြင်အောင်မကြည့်နိုင်ဘူး ဒါတွေကအကြောင်းကျိုးတိုက်ဆိုင်လာလို့ဖြစ်တယ်ဆိုတဲ့အကြောင်းကျိုးသဘာဝတွေလည်းမြောင်မကြည့်နိုင်ဘူး။ကြောင်းကျိုးဆက်ဆက်ပြည့်ရည်ယုံနာသဘာဝတွေရပေါ်ပြီးပြောက်ဖြစ်ဖြစ်ပြီးပြက်တဲ့အနေစာသဘောဒုက္ခသဘောနတ္တမြောင်မရှုနိုင်ဘူး။မရှုနိုင်တော့ဒီပုံမှာပဲဟုတ်လားငါပဲသူပဲယောက်ျားပဲမိန်းမပဲငါပြည်စီငါဥစ္စာနော်ဆွဲတာဆုပ်ကင်တာ။အဲ့တော့ဂါဟကိုက်တယ်လို့ခေါ်တာ အိုမမတသာမတဂါဟကိုက်တတိဒါဆရာဘုရားရတော်မိန်ဘောအားနဲ့တူပဲနော်ဂန္ဒီညာတိပိနောကာယေဂါဟောဂါဟတိပုဂ္ဂလံစာပေကျမ်းကတော့တတ်ပါလေစာရီတော့တတ်ပါလေနော်တရားအသိဉာဏ်ဘုသူတ္တရီတုတ္တမယညာစိတ်ဓာမယညာတော့ရှိပါလေဘာဝနာမယညာနဲ့သိအောင်အမထုတ်အမထုတ်တဲ့ခါကျ तू ကအိမ်မှာဆွဲလန်းတာတဏှာဒိဋ္ဌိမာရနဲ့ဆွဲလန်းတာ နော်တချို့ဆိုရင်ဟိုစိတ်ကတို့မာကြီးတွေတားတက်ပြီးတော့စိတ်တို့မျိုးဒါပါပြောပြလဲဂါဟကိုက်နေတာဂန္ဒီညာတိအညာတိဝါကာယေညာတိဝိကိစတိသာဝေကျမ်းကတတ်သည်ဖြစ်စေမတတ်သည်ဖြစ်စေတတ်တယ်တတ်တော့လဲတတ်တယ်လဲသူကဒါတွေကို တကယ်တတ်သည်တဲ့ကျင့် မတတ်ပေမဲ့လို့လေတရားကျင့်ကြိုစနစ်တရားလေးလာပြီစာပေကျမ်းကတော့ခုံမသိဘူးသူအထောက်အမဲ့တရားလေးတွေသိတယ်အဲ့လောက်ပဲသိတယ်အထောက်အမဲ့ကမ္မတာကိုစနစ်တရားသိတယ်စနစ်တရားအထောက်တတ်တယ်အထောက်တဲ့အခါကျတော့ဟုတ်လားရုပ်တဘောနံတဘောပါတွေပေါ့နော်။အော်အကြောင်းရုပ်ဆိုင်ဆိုင်တိုက်ဆိုင်တဲ့ရုပ်တဘောနံတဘောအာယုန်နဲ့ဓာတ်ပေါင်းစုံတိုက်ဆိုင်ပြီးတော့ဝိညာဉ်6ပါးဖြစ်တော်မူ။ဒီရဲ့ရုပ်တဘောနံတဘော သကုပ္ပတာဒါယုသောတာပ္ပတာယုခန္ဓာပ္ပတာယုစေဝပ္ပတာယုကာယပ္ပတာယုမနောကြတော့မနောဓာတာကြပုံဝင်စိတ်ပေါ့နော်ဒီဝုထုယုဟရိယဝုထုယုကိုကြည့်နော်ဟရိယဝုထုယုပုံမှာမိတိပိတိမနောဘုံကြည့်စိတ်ကဖြစ်တော့ဒီယုတ်တဘာဝနံသွားတယ်အာယုန်ဒီမှာလည်းရူပံတာရံခန္ဓာရတံဖုဒ္ဓဘောဓမ္မယုဒါတွေကိုသူကဟိုဒါတွေကယုတ်တဘာဝနံသွားတယ်ဒီနှစ်ခုကပေါင်းစုံတိုက်ဆိုင်ပြီးတော့နောက်က အသိဝိညာဉ်စိတ်6ပါးဆိုဖြစ်လာတာပဲပရမသဘာဝတွေလည်းမြင်တယ်ဒီသဘာဝတွေကအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားအကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ဒီယုတ်တဘာနာတဘာတွေပေါ်ပြီးပြောက်ဖြစ်ပြီးပြက်အနေစာသဘောဒုက္ခသဘောအနတ္တသဘောမြင်အောင်ရှုနိုင်မြင်သွားရင်ဒီပေါ်မှာဆွဲလန်းနေတဲ့တဏှာဒိတဏှာဆွဲမာနဆွဲဒိဋ္ဌိဆွဲတာလို့လို့ခွာကြသွားတာပဲဆက်တက်ပြီးတော့လေ ုန်းကြီးတို့ကျင့်ဖို့လို့လည်းအခုဘုန်းကြီးသင်ကြားနေဘုန်းကြီးကိုယ်တိုင်လည်းဒီအစွဲတွေကင်းသွားကျင့်ရမယ်ကျင့်မှသာလည်းဂါဟပြတ်မှာနော်ဒီမှာဒီရိုက်တာမှားတယ်စာစာတမတကိုမတာဂါဟပြတ်ပြတ်လေသည်ပေါ့နော်နောက်ကတက်ကဖြတ်လေကောင်းတက်လေဖြတ်ဂါဟပြတ်လေသည် ဇာတမတကိုမတဂါဟပြတ်လေသည်ဒါပဲနော်အဲဒါလေးအဲတော့ဂါဟပြတ်တော့ဘုန်းကြီးတို့ကအစွဲလန်းနေပြတ်တော့ကင်းတော့အထောက်ရမယ်လို့အဆရာကြီးကဒီဆက်စကတောက်တို့ဘာလို့ကြည်ရေးတာဗောဗျာအဲတတိညာညာနဲ့ရှုမှလည်းတတိညာနဲ့လွတ်နေတော့ဘဲဒါပြောင်းဂါရီကင်းပြတ်တော့မရှုမှနိုင် ပို့ပြီးဆုတ်ကင်ခါနော်အဲကြောင့်ဘောဟာဒါများသောအားဖြင့်တတိနဲ့ညာနဲ့မရှုတတ်တဲ့ခါကြပါဖြစ်လဲအကောင်လုံးဟောတေတိတံဟောဆုတ်တာငါပြစင်ငါဥစားငါကြောက်ဟုတ်လားလွတ်ကိုမချနိုင်ဒီလိုနဲ့အဘောဟာဆုံးသရင်တော့ဘုံတို့ရထားတဲ့လူဘဝတော့အရင်ရှုံနိုင်တယ်အောက်မှာဆက်ကြည့်လိုက်ပါဆရာတော်ဘုရားပြပရမတ္ထစကုကျမ်းကျတော့အဲ့လိုမိတ်နေအနာဂတဝန်ကျမ်း ဒီလိုကဘုန်းကြီးတို့မနေ့ပိုင်းမှာပြောတဲ့တရားတွေမှာဒါလေးလည်းပါပါတယ်မသိလျင် တွဲသိလျင်ပြဲတွဲသမျှဘေးပြဲမှပင်အေးပြီဒါလေးလည်းကောင်းတာပဲเนาะပရိစ္ဆသမုပ္ပါအနေနဲ့ပြောပြောသစ္စာလေးပါးအနေနဲ့ပြောပြောဒါတော်တော်ကောင်းတဲ့တရားပါပဲเนาะဆင်းရဲဒုက္ခကိုမသိရင် ဒုက္ခသစ္စာပဲပေါ့နော်အဲဒါတော့ပရိစ္ဆာနုဘပဲဖြစ်ဖြစ်သစ္စာလေးပါဆိုရင်တော့ဘုန်းကြီးတို့ဒီကမ္မစက်တာလှမ်းပြီးအာယုံပြုကြည့်ပေါ့ကမ္မစက်ကြမှာသစ္စာလေးပါပျော့သွားတဲ့အပိုင်းလေးတွေနိဒါတော်တော်များများဒီပါဠိလေးတွေရတော့ပေါ့နော်ဇာတိပိဒုက္ခမိုးရလိုင်းဒါဆင်းရဲတာပဲနော်ပရိစ္ဆာနုဘအနေနဲ့ပြောပြောခုတော့ဟိုသစ္စာလေးပါအရင်ပြောပါနော်ဇာတိပိဒုက္ခဟွန်း ရိတာနေနေခြင်းရတဲ့ဆင်းရဲပဲဒါကတော့ဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တော့ပိတာနေတဲ့ခိုက်တာမမြင်နိုင်ပါဘူးရှင်သေဝီရိလောင်းနေရတကယ်ပါမီသူရှိတဲ့ပုဂ္ဂိုလ်တွေဘုရားလောင်းလို့ပုဂ္ဂိုလ်တွေပရိသတ်နေနေရတဲ့ဆင်းရဲဟာသူတို့ကတော့မြင်နိုင်တော့ရှင်သူကြီးလောင်းလျာလေးဟုတ်လားပရိသတ်နေနေရတယ်ပရိသတ်နေတည်တဲ့ခိုက်တံနဲ့ပရိသတ်နေနေတယ်လို့ခေါ်တယ်မမွေးဘွားမချင်းမိဝမ်းထဲမှာနေတဲ့ခိုက်တံပောက်တံလို့လောကလို့ဒါပရိသတ်နေတည်တာပါပဲ ရှင်သဝီရိလောင်းလျာတွေဟာအမိဝါနဲ့မှ9နှစ်နဲ့9ရက်ပရိသန်နေကိုအမိဝါနဲ့မှနေရတော့မွေးလာတဲ့ချိန်ကြတော့စကားလည်းပြောင်းနိုင်တယ်ဝင်ဝင်ချင်းဖျောင်းမှုရဲ့တန်ခါတွေဆုံးကပ်ဖျောင်းမှုရဲ့တန်ခါတွေကြွလာပေါ့နော်အမိဘဟုတ်သားလေးလည်းဖြစ်အမေလောက်တဲ့တော့ပိုမြတ်နိုးလာပိုသားလေးမွေးမွေးချင်းစကားလည်းပြောတတ်တယ်လိမ္မာရေးချလည်းရှိတော့ပိုကျင်းတဲ့နှစ်သက် တရားဝင်တဲ့တန်ဃာတွေကတော့ကတော့ကတော့ပြီးတဲ့စကားပြောတယ်ရှင်သာရိပုတ္တရာရှင်မြတ်ကြီးသွားကြတော့ရှင်မြတ်ရှင်သာရိပုတ္တရာရှင်မြတ်ကြီးပါချစ်တာနေကောင်းရလားအဲ့ဒီမှာမှန်ပါဗျာဘယ်လိုလုပ်နေကောင်းမှာတော့ဗျာအမိဝါနဲ့မှာ9နှစ်နဲ့9ရက်နေခဲ့ရတယ်ရှင်ရတော့ကအင်မတန်ကိုကြီးပါတယ်ဗျာဘယ်လိုမှချမ်းမလို့မရှိပါဘူးအဲ့ဒီလိုမြင်လို့တာက ပြောတဲ့စကားပေါ့ဗျာဘုန်းကြီးတို့ကတော့ဟိုတော့ပရိသတ်နေနေရတဲ့ဒုက္ခနားမလဲတဲ့အယူအနေခဲ့တယ်ခုချိန်ကြီးလည်းဒီဒုက္ခမြင်တဲ့ပုဂ္ဂိုလ်ရှားပါဇာတိပိဒုက္ခစရာပိဒုက္ခဟောအိုးရတဲ့ဒုက္ခဟောအိုးရတဲ့ဒုက္ခဒါတော်တော်များများသိတာပေါ့နော်အိုးတဲ့ဒုက္ခခုဘုန်းကြီးတို့တရားသင်တာဘုန်းကြီးဘာဝတဖြည်းဖြည်းနဲ့အိုးမမဆုံးဖြစ်လာ ဒါဒီလေဘုန်းကြီးတို့ဆိုတဲ့ဒီတရားသင်္ဍာရီပါလေသင်ပြီးနောက်အချိန်ကြာကြာတဏှာကြီးလောက်ပြောရင်ကိစ္စမရှိဘူးဟာတဏှာကြီးကြောက်ကြောက်ပြောတယ်ပြီးလို့ဖတ်ပါကိုမောချအရင်တော့ကဘုန်းကြီးတွေ့ဘူးတဲ့အောက်တော့ဆရာကြီးနဲ့မဆက်ချူဆရာကိုသွားပြီးတရားလေးသွားအထုတ်တယ်နှစ်နှစ်လောက်အထုတ်ဘူးပါတယ်အထုတ်ဘူးတဲ့ခိုင်တာမှာဘာကြုံရလဲဆရာကြီးကညာသိဟင်းနေပါလေဆိုသူ့ဝမ်းကမရဘူး ဒီနေ့ချက်ဒီနေ့ဖုံးပေးတယ်ဆိုပြဿနာကြီးနော်ပြီးတော့တော်တော်များများမတည့်တာတွေရှိသေးတယ်မတည့်တဲ့စာစာတွေကလည်းရှိသေးတယ်ညသိစာစာတာတချို့အားဒီနေ့မှချက်ထားပါဗျာဘာညာနှွေကလိုက်အတူဝမ်းသိစပြီးရတာအကုန်လုံးဝမ်းသွားပြလိုက်တာဝမ်းသွားပြလိုက်တော့ဘာမှမရှိတော့ဘူးလေအဲဒီစားတော့ပြီးအဲအချိန်ဘုန်းကြီးတို့သွားထိုင်ပြီးဆိုသူခဏခဏ ဥရိပြည့်နေတာဒီဝါနိယတွေမကုန်မချင်းသူသွားပြလိုက်တာအဲ့ကကြသနဘုရားအာမရှိဘူးဘာစားစရာမှဝမ်ပိုက်တယ်မှမရှိဘူးညနေတရားစစ်တယ်တရားဟောတယ်အဲ့ကြဖဖမောနေပြီဒါတွေတရားစစ်တဲ့ခါမျိုးဘုံရွာအချိန်မှာခြေနေသိတယ်ခြေနေသိတဲ့အခါကျတော့ဒီတရားစစ်တဲ့ပုဂ္ဂိုလ်လိုရင်းလျှောက်ဖို့ရဘုံညာပြောတယ် အာအဲ့မှာတချို့အဲ့ဒီမှာလည်းတရားထုတ်တဲ့ပုံကိုယ်တွေကတော့တာမန်လာတော့မဟုတ်ပြကမ္မတန်းဆရာတွေမြတ်တချို့ကမ္မတန်းဆရာတွေတရားထုတ်တာမှမဟုတ်ပဲနဲ့သူလို့လိုချင်တာစာရေးစာရေးဖို့မေးနေအဆန္ဒမလည်းဒီမှာသူကပင်မနေလို့မပြောဘူးမေးသမျှအကုန်ဖြေပေးနေတာဟောပြီးတော့တရားလည်းစစ်ပြီးရောခါဒီတရားစစ်ပြီးသူ့အကြောင်းသူပြန်ကလမ်းမှာချော်လဲတာအပြတ်ပြီးလဲတာတင်တယ်အခန်းထဲကြောင်မှာဖဖမောနေပြီအဲ့ဒါမျိုးဖြစ်တယ် ပြောလေပြီးပြောချင်တာကဒါဟာသရာဘိဒုက္ခအဲ့ဒီအချိန်တော့ဆရာတော်ကြီးကြုံခဲ့တာမြင်ခဲ့တာကြီးတော့ကိုကိုယ်တိုင်အချိန်ကမခံစားဘူးဗျအဲ့တော့အခုတက်ရလောက်ကြဘုန်းကြီးတို့ကိုယ်တိုင်ခံစားလာပြီဒီမှာတရားသင်တန်းတွေပါလေဟိုတဏှာကြီးလောက်ပြောပြီးနောက်တော့ကိုတို့ကဖတ်ဖတ်မောချတာအတန်ဒီမှာတိမ်ကြတယ်ဒါမျိုးအဲကြောင့်ဘုန်းကြီးပုံမှန်အတန်နဲ့ပြောတာဖြည်းဖြည်းတိုးတိုးပြောတာတချို့တက္ကမတွေကြဟို အတန်အားနေတယ်မိုက်ခရိုဖုန်းအားနေတယ်ထင်ပြီးမိုက်ခရိုဖုန်းလူကျင်တဲ့ပုံကအများကြီးပုတ်ဘူးလို့ပုံမှန်သားနဲ့ပြောနေတာပြောချင်တာအခုတို့ဘုန်းကြီးတို့တင်တာမှအများကြီးပါပဲတက်ကြည့်တဲ့ပုံကိုယ်တွေပါတယ်နော်စရာဒုက္ခဒါကိုယ်တိုင်ကြုံရပြီလေဒုက္ခခန္ဓာကိုယ်ရဲ့ဒုက္ခမြင်မှနော်မလို့ချင်မှာဒုက္ခရလို့မမြင်ဘူးဆိုရင်တော့ဘာဖြစ်လဲဒီကနေ့ကနှစ်တဲ့သဘောကျတွေ့တာနေမှာလေ မသိလျင်တွေ့ဆိုအဲ့ဒါခန္ဓာကိုယ်ရဲ့ဆင်းရဲဒုက္ခကိုမြင်သွားရင်ဘယ်တွေ့တာလိမ့်မလို့မသိလျင်တွေ့သွားအဲ့ဒါပြောတာမရဏမိဒုက္ခဟောဗျာတိပိဒုက္ခအသက်ကြီးလာရင်လည်းဗာဗျာဟိုးနာပြီဟိုနာနာဒီနာနာအောက်ထိုင်လို့မရဘူးအောက်ကျမ်းပြင်ပေါ်ကြာကြာထိုင်ဘယ်နဲ့မှကိုထိုင်လို့မကောင်းဘူးဟိုဖြစ်ပုံများတော့ဒီသက်တည်းမှာခုံလေးနဲ့ထိုင်ပြဿနာကြီး ကျမ်းမှာထိုင်နေဟိုထားရကအဒူဝနာဝနာတော်တော်ကိုဒုက္ခများဒီအသက်ကြီးလာရင်ဒါတွေကပိုသိတာလာနော်ခန္ဓာရဲ့ဒုက္ခတွေပိုသိလာရင်ဒီပေါ်မှာမလိုချင်တဲ့စိတ်တွေဖြစ်လာနော်အသက်ကြီးတဲ့ပုံကိုယ်တွေစိတ်ပြက်စရာမရှိဘူးငယ်တော့ကကြတော့စဖတ်လို့ဒီဒုက္ခသိတာစရာဒုက္ခဆိုဓာရီဒုက္ခဆိုတာလည်းစဖတ်ပြီးသိတာတကယ်မသိဘူးသက်ကြီးလာတဲ့အခါကျစရာဒုက္ခတကယ်သိလာပြီ ဓာတိဒုက္ခဘယ်သူမှပြောစရာမလိုကိုသိလာပြီဟိုဟာခံစားဒီဟာခံစားအိတ်မပြောင်းလောက်ခံစားရတာနော်တွားနာတာတို့သုံးဖို့ယောဂဆိုရင်ဝင်လာအိတ်မပြောင်းလောက်ခံစားဓာတိဒုက္ခအဲ့တော့ဒီခန္ဓာကိုယ်ကြီးကဘယ်လိုချင်တော့မလဲဆုံးဆုံးကတော့ဒီဒုက္ခတွေမမြင်တော့ဘုန်းကြီးတို့တွဲတာဟာငါခန္ဓာကိုငါချမ်းသာနေတယ်ဒီလိုထင်အဲ့ဒါမသိနေတွဲအဲ့ဒါပြောတာဒုက္ခဆိုတဲ့ဘောအမှန်ကိုမသိတော့နောက်ကသမှုရိယ တွေ့တာမှုဆိုတာဖြစ်တာပဲနော်မရဏမိဒုက္ခဟိုသိတဲ့ဒုက္ခသိခြင်းဒုက္ခနော်သိလည်းသိဒုက္ခဖြစ်မှလည်းသိရသိလည်းသိရောပေါ့ဗျာအဲ့ဒါတော့ဒီကဏိကာလမှာသိရမရဏဏိကဘေးအာအဆင်းရဲဆုံးဘေးလို့မြတ်စွာဘုရားဟောတာနော်ဒါတော့ဒီကဏိကာလအကြောင်းပုံကြုံဒါကြောင့်မို့ဘုန်းကြီးကတရားတွေကြိုးပြင်ထားကြနော်ဘုန်းကြီးပေါင်းပို့ပြီးလောက်ထားရနိုင်သမျှလောက်ထား အဲ့ဒါကြဘယ်လိုဖြစ်လာလဲတေကန္ဒီကာလကြဒါရှင်ဆိုင်ရတာပေါ့နော်လွတ်တင်တာလည်းလွတ်ချနိုင်တယ်သိခြင်းတရားကိုလည်းရှင်ဆိုင်နေတာအခုလိုမသိခင်မှာလည်းနာခြင်းတရားယောဂဝိနာဖြစ်တာတွေလည်းရှင်ဆိုင်ရလာနိုင်တယ်ိုတဲ့ဒုက္ခတွေလည်းရင်ဆိုင်ရင်းမှာဟိုအဲ့လိုဆိုရင်တရားမရှိလို့ရှိရင်ဟိုတဲ့ဒုက္ခလည်းမရင်ဆိုင်ရဘူးယောဂဖြစ်တဲ့ဒုက္ခလည်းမရင်ဆိုင်ရဘူးဒီလိုဖြစ်လာတဲ့ကတယောက်တည်းနေရတယ်လုံးလုံးဖြစ်တဲ့ဒုက္ခတွေလည်း မင်းဆိုင်ရအကုန်ရှုပ်ကုန်တာပဲနော်တရားနဲ့မနေတိုင်းနောက်ဆိုတည်တဲ့ခါကျတော့ဟုတ်လားခုနအဆွဲလာနေနဲ့အဆုံးသတ်မယ်ဆိုရင်ကိုယ်ကအရင်ရှုပ်နိုင်တယ်အပြေတံပြောတကောတဲ့ရကြည်လာတဲ့ခါကျကိုယ်မချင်မနဲ့တက်တဲ့ပုံကုန်းနဲ့တူနေရတဲ့ဒုက္ခကြီးလည်းကြုံလာတယ်ပြီးရေဝေပြောတော့ကောကိုယ်ဘလောက်မြတ်နိုးမြတ်နိုးဒီနေ့ခွဲသွားမယ်ရှင်ခွဲလည်းခွဲရမယ် နောက်ဆုံးတော့တေခွဲကွဲတေခွဲကွဲပြီးနောက်ပိုင်းဘဝတွေကတခြားတွေဖြစ်ကြအောင်အဲဘုရားအဲ့ဒီတရားတွေယံပိဿနာလပတိဟောနောက်တာတခါတံပြောတံပြီးဒုက္ခလိုချင်တာမရတဲ့ဒုက္ခမလိုချင်တာရပြန်တဲ့ဒုက္ခပဲဘယ်သူမှအိုရာနာရာတွေမရကြဘူးလေဒါပေမဲ့မလိုချင်တာလေးရတာပဲဒါဒုက္ခပဲလိုချင်တာမရရင်ဟုတ်လားကိုလိုချင်တာ ကိုစားခြင်းနာကိုဝေးခြင်းနာမရရင်ဒုက္ခမလိုခြင်းနာရလာရင်ဒုက္ခပဲသက်ကြီးတာတို့ယောဂဝိနာဖြစ်တာတို့သိရမယ်တော့ဘယ်သူမှမလိုခြင်းမလိုခြင်းလဲကြုံရမှာပဲယံပိဿာနာလပတိတံပိဒုက္ခံအဲ့ဒါလည်း ਨੇ အချင်းချုပ်ပြောရရင်ဒီဆွဲလန်းနေတဲ့ဒီယုံနာနဘခန္ဓာ၅ပါးဒါလည်းဒုက္ခပဲ ဒီဒုက္ခသစ္စာကိုဘုန်းကြီးကမမြင်ရင်ဒုက္ခတွေအမှန်တိုင်းမသိရင်ဒီပေါ်မှာပါပဲတွေ့တာတာပါပဲဒါသမုဒိယသစ္စာပါပဲဣရံခောဘိကွေဒုက္ခသမုဒိယရိယသစ္စာဒုက္ခဖြစ်ကြောင်းတရားဒီပရိစ္ဆသမုပ္ပါမှာပရိစ္ဆသမုပ္ပါဘုံလေးခုနသစ္စာလေးပါတရားမှာအဲ့ဒီလိုပေါ်သွားနော်မသိလျင် တွဲသိလျင်ပြဲနော် ဒုက္ခကိုဒုက္ခမှန်သိအောင်တွေ့တာနေတဲ့သဘောကိုလည်းတွေ့တာမှန်သိအောင်နော်ဒီမှာတွေ့တယ်ခုနဒုက္ခတွေကိုဘာကြောင့်မို့ဒုက္ခပြည်လဲတွဲတားနေလို့ပေါ့ဗျာဒုက္ခသမှုတွေရောဒုက္ခရဲ့ဖြစ်ကြောင်းတွေဟာဒါပါလေတဏှာပေါ့တဏှာရာယံတဏှာပောနပောနဘဝိကနန္ဒီရာကတာကရတတရတတရဘိနန္ဒီနီဒီမှာဒီမှာ တတ္တရတတ္တဘိနန္ဒီနိဆိုဘာပြောလဲလူဒီတတ္တဝါတွေကကိုကြတဲ့ဘဝမှာနှစ်သက်နေတာဝေးရလဲခွေးဘဝနှစ်သက်တာနောက်ဆုံးသူများရဲ့မစင်စားနေတဲ့လောက်တယ်နော်သူ့ဘဝသူမြုံမြူးနာဖြစ်တဲ့ဘဝမှာလူတွေကဆွဲလန်းတာပဲတွေ့တာနေတာနှစ်သက်နေတာဒါကိုတတ္တရတတ္တဘိနန္ဒီနိပေါ့ဘာပြောဒီဒုက္ခတွေသူမြင်မှမမြင်တော့ရနေတဲ့ခိုက်တာနော်ပျော်မြူးနေကြတာ ဘာဖြစ်လို့ဒီလိုဖြစ်လဲဆိုဒီပုံမှာဆင်းရဲဒုက္ခမမြင်တဲ့အတွက်ဒါဒုက္ခဖြစ်တာပဲဒီတော့ဒီဒုက္ခကိုသိအောင်ဒုက္ခဘာဖြစ်လို့လဲတွေ့တာမှုကြောင့်ဖြစ်တဲ့တွေ့တာမှုကိုလည်းသိအောင်နှစ်ခုလုံးရှုရတယ်နော်အကြောင်းနဲ့ကြိုးပဲအဲတော့တွေ့တာမှုကအကြောင်းတွေ့တာမှုအကြောင်းတော့ကဆင်းရဲဒုက္ခဖြစ်တာအကျိုးပေါ့ဒီအကြောင်းအကျိုးသဘာဝတွေသိအောင်ဘုန်းကြီးတို့ကရှုမှတ် သိအောင်ရှုမှတ်တဲ့ကဘာမက်ကသစ္စာနဲ့မက်ကရှစ်ပါးလမ်းစဉ်နဲ့အညီပေါ့ဗျာကမ္မထံတရားတစ်ခုပိုက်မိုက်နိုင်တဲ့သိအောင်ရှုရနော်မက်ကရှစ်ပါးလမ်းစဉ်နဲ့ညီဒါဘုန်းကြီးတို့မနေ့ပိုင်းလောဘတရားတွေမှာအများအားပြောနေတာရှုမှတ်တဲ့ကရောက်တော့မက်ကရှစ်ပါးလမ်းစဉ်ဆိုပေမဲ့လို့အဲတမ္မာတိတမ္မာသင်္ကပ္ပဒါပညာမက်က တမဝါစာတမကမန္တတမဒီဝတာသီလမက်ခင်တမဝါယမတမတတိတမတမာဒီဒီမက်ခင်သုံးပါပေါ့ဒီမက်ခင်သုံးပါနဲ့လှုပ်လို့ရတော့ကိုရှုမှတ်နေတဲ့ကမ္မထာအယုံမှာတတိမြဲအောင်လို့တတိမြဲဖို့အတွက်ပါလဲတမဝါယမကြောင့်ချဆိုင်ပြီးကုပြီးလုံလဝိရိယကုပြီးလုံလဝိရိယမကုပြီးအာယုန်နဲ့အာယုန်နဲ့မရှုတိစိတ်ကမကပ်ဘူး အော်လုံလဝိရိယလေးကကုပြီးတော့တမ္မပဒံလုံလဝိရိယလေးကကုပြီးတော့အာယုနဲ့ရှုသိစိတ်ကတ်သွားပြီဆိုရင်မာရိယာတော့အာယုတကယ်ကတ်သွားတာအဲ့ဒီချိန်မှာမှနိဝရဏတွေကိလေသာတွေမဝင်တော့တာမဝင်တော့မဝင်တော့စိတ်ကကြည်နေတာတန့်ရှင်းလာစိတ်တဝိသုဒ္ဓိစိတ်တဝိသုဒ္ဓိဖြစ်မှာနော်ပညာဝိသုဒ္ဓိတမ္မာဒိဋ္ဌိလို့တမ္မာတက္ကပပညာဝိသုဒ္ဓိမှာကြီးစိတ်တက်သွားအဲ့လိုသိအောင်အထောက်ဒုက္ခ ဒုက္ခကိုလည်းသိရမယ်ဒုက္ခရဲ့ဖြစ်ကြောင်းတရားကိုလည်းသိအောင်ရှုရဒါတော့ခုနကမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီကျင့်ရမယ်ဒါကိုပြောတော့ဗျာသီလဝိတ္တုဖြစ်အောင်လုပ်သီလဝိတ္တုဖြစ်ပြီးစိတ်တဝိတ္တုဖြစ်အောင်လုပ်စိတ်တဝိတ္တုဖြစ်ပြီးပညာဝိတ္တုဖြစ်အောင်လုပ်အဲ့ဒီကြရင်သိနေရင်ပြဲအမှန်တိုင်းသိသွားတော့ပဲဟောဒါဆင်းရဲတဲ့သဘောတရားတွေဘာဖြစ်လို့ဆင်းဒီပေါ်မှာတွဲတားနေလို့ တွေ့တာမှုကအကြောင်းဆင်းရဲမှုကအကျိုးဒီအကြောင်းအကျိုးတရားတွေကိုကိုယ်သိသွားတယ်သိသွားရင်ဒီမှာသိလျင်ပြဲမသိလျင်တွဲသိလျင်ပြဲဒီပေါ်မှာဆင်းရဲဒုက္ခတွေတွေ့တာမှုတွေအမှန်တိုင်းသိသွားဒီပေါ်မှာဘယ်လိုကျင်တော့မလဲဘယ်တွေ့တာမှုဖြစ်တော့မလဲနိဗ္ဗာန်ဆိုတာတွေ့တာမှုမရှိတဲ့နေရာနိဗ္ဗာန်ဆင်းရဲဒုက္ခတွေချုပ်ငြိမ်းတဲ့နေရာနိဗ္ဗာန် နိဗ္ဗာန်နိဝါဏဒီလိုလဲသုံးတယ်ပေါ့နိယမရှိတာဝါနာတဏတဏလွတ်မြောက်တာဟောဒီမှာじゃဒုက္ခနိရောဓဒုက္ခရဲ့ချုပ်ငြိမ်းရလေနိရောဓသစ္စာနော်သိသွားအောင်ဒုက္ခတွေဒုက္ခသဘောကိုလည်းသိရတယ်တွေ့တောင်းမှုသဘောတွေရဲ့ဆင်းရဲဒုက္ခပြုတွေ့တောင်းမှုသဘောတွေကိုလည်းသိရသိလျင်ပြည့်နော်အောက်ကဆက်ခြင်း တွယ်လျင်တွယ်သမျှဘေးနော်ဘုန်းကြီးတို့ကဒီဒီယုံနာတရားတွေပုံမှာမသိတော့တွယ်တောင်မှုဖြစ်တယ်တွယ်တောင်မှုဖြစ်တဲ့အခါကျတော့ဘာဖြစ်ဘေးဒုက္ခတွေကြုံလို့ကိုစီရတဲ့စိတ်စီရတဲ့ဆိုးရတဲ့ပူဆွေးရတဲ့ငိုကြွေးရတဲ့အာဘလို့ငိုကြွေးရတဲ့မူမေပင်မမေ့မြော့တော်ငိုကြွေးရတာနော်တွယ်သမျှဘေးပြေမပင်အေးမီဒီဟာတွေသိတော့မက္ကသစ္စာနဲ့သိတော့ အထောက်သိသွားရင်ဒီပေါ်မှာတွေ့တာမှုတွေကင်းသွားမယ်ဆင်းရဲဒုက္ခတွေငြိမ့်သွားမယ်ဆင်းရဲဒုက္ခတွေငြိမ့်တဲ့နေရာနိဗ္ဗာန်ပဲတွေ့တာမှုတွေကင်းသွားတဲ့နေရာလဲနိဗ္ဗာန်ပဲပြေမပဲအေးမီဒါတပင်းဆရာတော်ကြီးကအနာဂတဝင်ကျမ်းမှာအနာဂတဝင်ကျမ်းမှာမိတ်ပါဒါကဘုန်းကြီးတို့သစ္စာလေးပါရှုတော်မှာပြောတာခုနပရိစ္ဆသမုပ္ပါရှုတော်မှာပြောရင်လည်းရတယ်နော်ကဲပရိစ္ဆသမုပ္ပါခုနဇေယောကလေးပြအောင် ဇရောဘုရားကြီးကအဲ့လောက်နဲ့ခုနသစ္စာလေးပါးတရားကိုလည်းဒီဟာလေးနဲ့ချုပ်ပြီးတော့မိတ်ပါပရိစ္ဆသမုပ္ပါတရားလည်းဒါလေးနဲ့ချုပ်မိတ်ပရိစ္ဆသမုပ္ပါကြဒါတွေအများကြီးမှတ်နေရမှာဟောဆုံးလုံးဆရာတော်ပြောတာနဲ့ဘုန်းကြီးပြောလိုက်မသိတော့လိုချင်မသိတာဝိစာလိုချင်တယ်ဆိုတာဒီယုံနာတရားဆွဲလန်းတဲ့ယုံနာနှစ်ပါးခန္ဓာ၅ပါးပေါ့နော် ဒီပုံမှာမသိတော့လို့ချင်းတာဒီခန္ဓာ၅ပါးယုံနာတရားတွေမှာဘာထင်လဲဘုန်းကြီးတို့ငါတို့ဘာယောက်ျားမိန်းမထင်တယ်ငါသားငါသမီးငါပစ္စည်းငါဥစ္စာငါမျိုးသားငါမျိုးသမီးနော်ငါတပည့်ငါခန္ဓာငါအကြောင်းဒီလိုသိမ့်ပိုက်ဆွဲလန်းတယ်မသိတာမသိတော့ပါဗျဒီပုံမှာဆွဲလန်းပြီမသိတော့လိုချင်လိုချင်တာတဏှာပေါ့ဒါငါသားလေးပဲငါသမီးလေးပဲဒီလိုနော်ဒီဘက်ပိုင်းကြည့်ပဲနော်ဒီဝိဇ္ဇာနဲ့ဒီအတိတ်ပိုင်းကြည့် နော်ဒီဝိဇ္ဇာဝိဇ္ဇာဖြစ်ရင်တဏှာနဲ့ဥပါဒံဖြစ်မှာနော်ဝိဇ္ဇာဖြစ်ဟောတာတော့ဝိဇ္ဇာပြဇာသင်္ခါရဒါပဲဟောတာပဲဒါပေမဲ့မသိလို့ရှိရင်တဏှာပါလိုက်မသိရင်လိုချင်တာပဲလိုချင်ရင်ဘာဖြစ်လဲတဲ့ဆွဲလန်းတာပဲသူကဒီလိုလာတော့ဝိဇ္ဇာဖြစ်ရင်တဏှာဥပါဒံဖြစ်မယ်ဒီသုံးဒါမျိုးဆက်ဟောတာတော့ဝိဇ္ဇာပြဇာသင်္ခါရဝိဇ္ဇာတစ်လုံးနဲ့ပဲဟောတာဝိဇ္ဇာဖြစ်ရင်တဏှာဥပါဒံပါတယ် ဥပါရပြီးတော့ဘာဖြစ်မလဲမသိတော့လိုခြင်းလိုခြင်းတော့ဆွဲလာဆွဲလာတော့ပြုလို့ပြုလို့ဆိုတာသင်္ခါရကိုပြောတာဝိဇ္ဇာဥသောကြောင်းကြောင်းဝိဇ္ဇာတဏဥပါဒံဆိုရအကြောင်းကြောင်းသင်္ခါရဆိုရအကျိုးတရားတွေဖြစ်တယ်အဲတော့ကြောင်းကျိုးပါပြိဿလောဘဆိုရအကြောင်းကျိုးဟောတာသင်္ခါရဖြစ်လာရင် နောက်ကဘဝကမ္မဘဝလည်းပါတာကံနေပြုတ်လို့တော့တာပဲနော်အဲတော့မသိတော့လိုခြင်းလိုခြင်းတော့ မသိတော့လိုခြင်းလိုခြင်းတော့ဆွဲလန်းပေါ့ဆွဲလန်းတော့ပြုလို့ပြုလို့တော့ရရှိနော်ဒါပြောချင်တာကမသိတော့လိုခြင်းမသိတာဝိဇ္ဇာဝိဇ္ဇာမသိတော့မသိတာအဝိဇ္ဇာလိုချင်တာတဏ္ဍဆွဲလန်းတာဥပါဒဒါကိုဆုံးလုံးဆရာတော်ပြရရင်တို့တုတ်တုတ်ဒီအတိတ်အကြောင်းနေပါအောင်မိမ့်တာမသိတော့လိုချင်လိုချင်တော့ဆွဲလန်းဆွဲလန်းတော့ပြုလို့တော့သင်္ခါရကိုပြောတယ် တေခါရနဲ့ကာမဘဝပြုလုပ်ပြုလုပ်တော့ခါကြပါပြီနောက်ကရရှိဝိညာဉ်တွေဝိညာဉ်နာယောတာလိုင်းနာဘတ္တဝိနာဒီတရားတွေယုံနာခန္ဓာတွေရလာတယ်ပရိသန်နေနေရတယ်ပရိသန်နေတော့စိတ်စေတသိက်ဖြစ်ပရိသန်နေစိတ်စေတသိက်ယုံတရားတွေဖြစ်ဟောနောက်သားလိုက်တာဖတ်တာဒါတွေတန့်ဖြစ်တော့လို့ဒါတွေဘုန်းကြီးတို့ပဋ္ဌာန်းတင်တော့ပြောခဲ့ပြီဝိညာဉ်ဏ်ယုတ်ဟာဒီမှာတော့ဝိညာဏပိစ္ဆာနာမရူပံဟောဝိညာဉ်ကရှိအနောနာယုတ်က တကယ်တော့ညာအဲ့လိုမဟုတ်ဘူးအတူတူကဖြစ်နေတာပဋိသန္ဓေတည်တာနဲ့ဒီပြိုင်နဲ့ပဋိသန္ဓေစိတ်ဖြစ်တာနဲ့ဒီပြိုင်စေတသိက်ကပါပြီးသားအဲ့ဒီပဋိသန္ဓေစိတ်စေတသိက်ခိုက်တာမှာပဲပါပါလဲကံစားယုတ်တွေပါလာပြီပဋိသန္ဓေစိတ်ရဲ့ထိခိုက်တာမှာဥဒ္ဒစာယုတ်တွေပါလာဒါကြတော့ဟောက်ကဝီထိနဲ့ကြည်ရတာပေါ့နော်ဟောဒီဒီဝီထိနဲ့ကြည်လိုက်ဒါကိုပြောနေတာထိခိုက်တာနော်အေး သင်္ခါရပစ္စဝိညာဏဟိုဘဘဝသိပြီးဒီဘဘဝရောက်လာတယ်ဒါကိုပြောတာဝိညာဏဝိညာဏဆိုတာပရိသန္တိဝိညာဉ်စိတ်လေးကိုပြောတာပရိသန္တိဝိညာဉ်စိတ်လေးကသူတကူတော့ဘယ်တော့မှဖြေဖို့ထုံးစံမရှိဘူးစိတ်ဖြစ်စေတသိက်ဖြစ်တယ်ဒီပရိသန္တိစိတ်လေးမှာဥပထီပဲရှိတယ်ဥပဖြစ်တဲ့ခိုက်တာမှာဘာဖြစ်သွားမလဲဘာတွေလာမလဲအဲဒီစစ်တသိက်တွေ ပရိသန်နေစိတ်ဖြင့်စေတသိက်ဖြစ်တယ်အဲ့ဒီဥပခိုက်တာမဲ့ကာမစာယုတ်တွေဖြစ်တယ်နော်ကာမစာယုတ်တွေဟာကာယတတကလ10ပါဘာဝတတက10ပါဝုဒ္ဓတတကကလ10ပါဒါကာမစာယုတ်တွေပဲအဲ့ဒါကိုဝိညာဏပိစာနာမတုဒီမှာကြဘလို့ဖြစ်လဲဝိညာဉ်ဟာရှေ့ကဖြစ်နာယောက်ကစေတသိက်နဲ့ယောက်ကနောက်မှဖြစ်တဲ့တော့အဲ့ဒီလိုမဟုတ်ဘူးနော်ဒီနှစ်ခုကအတူတူကဖြစ်တာ နော်အောက်ကနေကနေနာမရူပံဆိုတဲ့ဒါကဒီအဋ္ဌိပစ္စည်းမှလည်းဒီတိုင်းဟောတာတယ်သာဇာတပစ္စည်းတို့မှလည်းဒီတိုင်းဟောတာတယ်အတူတူကဖြစ်တယ်လို့စိတ်ထဲမှာမြောင်ကြည့်တာနော်အောက်ကနေကနေနာမရူပံအညမညာအဋ္ဌိပစ္စေနာပစ္စယောအဝိဒပစ္စည်းနော်ဒီပါဠိတွေနဲ့အတူတူပဲအဲ့ဒါလေးလှမ်းမြောင်ကြည့်လိုက်နော်အတူတူကထင်ရှားရှိပြီးတော့ကျေစုပြုတာအချင်းချင်းမိပြုပြီးကျေစုပြုတယ်နော်အဲ့တော့ ဝိညာဏဗိဇနာမရူပနာမရူပဗိဇဝိညာဏသူကအပြပြနာနာကျေစုပြုဒီခိုက်တန်လေးမှာအဲ့လိုမှတ်ထားအဲ့တော့မသိတော့လိုချင်လိုချင်တော့ဆွဲဆွဲလန်းတော့ပြုလို့ပြုလို့တော့ဟောဒီမှာခန္ဓာ၅ပါးယုံနာတရားတွေရလာပြီရလာတဲ့နောက်ပိုင်းကျဘာဖြစ်လာလဲဒီဟာတွေနဲ့ကိုယ်မြင်ကြကြားရတွေ့ကြနော်ဒီပေါ်မှာတခါဒီ အာယုံ6ပါးကိုကမျက်စိနားလျာကိုယ်စိတ်မွေးဖွားလာပြီမျက်စိနားလျာကိုယ်စိတ်ကပါတော့အာယုံ6ပါးနဲ့ပေါင်းစုံတွဲဆုံမိပြီလေ။အော်တွဲဆုံမှုလေဒီမှာကြတလာရင်ကနာမရူပတလာရင်နာတလာရင်နာပြစ္စပါဖတ်တာနဲ့ပဲတလာရင်နာနဲ့ဖတ်တာနဲ့ပဲဖြစ်လိုက်မှာတော့ခုနကဒါကိုဝါလေးနဲ့ရှင်းကြည့်မယ်နော်စာစကတုတ်တန်လေးနဲ့ရှင်းကြည့်နေပို့သိတာနော်။ဟောကြည့်လိုက်တယ်တလာရင်နာဒီဒီစာစကတုတ်တန်လေးကိုဒီဘက်ကိုခြားလိုက်ပြိဿသဘောပါဆရာနဲ့ရှင်းပြမယ်။ နော်ပရိစ္ဆေသမုပ္ပါဒ်ဒီမှာကြည်လိုက်သာလာယနာဖြစ်စားပါတော့သာလာယနာကြောင့်ဖတ်တာတန်ဖြစ်တယ်လို့ဘယ်ဖြစ်လိမ့်မှာတော့ဒီမှာကြည်လိုက်ဓာရ6ပါးနဲ့ဝိညာဉ်6ပါးပေါင်းစုံတဲ့အခါမှာဝိဓာရ6ပါးနဲ့အဝိ6ပါးပေါင်းစုံတိုက်ဆိုင်မှာဝိညာဉ်6ပါးဖြစ်တယ်ဝိညာဉ်6ပါးဒီသုံးမျိုးပေါင်းစုံတိုက်ဆိုင်မှာဖတ်တာဖြစ်တယ်နော်အခုပြောတော့တာအာယနာဒီဓာရ6ပါးအာယနာ6ပါးဒါကိုပြောနေတယ် ဒီအာရဏ6ပါးနဲ့ဒီလိုပတ်သက်ဖြစ်တဲ့ဒီလိုကြော်ပြောတာဒါဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေကြော်ဟောတာခုနကဒိဋ္ဌိဒိဋ္ဌမတ္တသုတေသုတမုတေမုတ္တမတ္တဆိုတဲ့သောမျိုးပဲမုတေမုတ္တမတ္တဂါဏဇင်ဝကာယကိုဒီလိုအချင်းချုပ်ပြောသလိုဒီမှာလည်းဘုရားကဒါကိုအချင်းချုပ်ဟောဒါလေးနားလဲသဘောပေါက်ဘယ်တော့မှဒီဘာရ6ပါးနဲ့ဖတ်တာ6ပါးကြောဖြေကိုထုံးတာမရှိဘူး ကိုမျက်စိနားလျာကိုစိတ်ရှိတယ်အာယု6ပါးမပေါင်းစုံမနဲ့ဘလို့မှဝိညာဉ်စိတ်မဖြစ်သေးဘူးဒီသုံးမျိုးပေါင်းစုံမှတိုင်ဖတ်တာဖြစ်တယ်ဒါကိုနားလည်ရမယ်အကြောင်းကိုတကယ်ရှုခင်းရှုခက်ကြတော့အာယနာ6ပါးကိုလည်းရှုနိုင်တယ်အာယု6ပါးကိုလည်းရှုနိုင်တယ်ဝိညာဉ်6ပါးကိုလည်းရှုနိုင်တယ်အဒီသုံးမျိုးဓာရအာယုဝိညာဉ်6ပါးပေါင်းစုံခြင်းကြောင့်မို့6ပါး6ပါးတွေပေါင်းစုံရောဖြစ်ပေါ်လာတဲ့ဒီဖတ်တာကိုလည်းရှုမှတ်နိုင်တယ် နော်နော်ဒီဖတ်တာကိုမရှုမှတ်နိုင်နောက်ထဝေဒနာဖြစ်တယ်ဝေဒနာမရှုမှတ်နိုင်တဏှာအဲ့ဒီကြောင့်မှနောက်ကတွေတော့ဒီအစီစီတွေနိုင်ဒါနဲ့ကြိုက်သွားတယ်ပေါ့ဝေဒနာပြဇာတဏှာတဏှာပြဇာဒါတွေကြတော့ကြိုက်ဒီနေရာမှာအဲ့ဒီတကယ်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေရည်ပဲဟောထားတယ်ဒါလေးနားလဲသဘောပေါက်တာပေါ့နော်အဲဒီဒေါ်လာတဲ့အာယုံပေါင်းစုံတိုက်ရဝိညာဉ်တွေဖြစ်ဒီပေါ်မှာဘုန်းကြီးတို့ကအဲဆွဲလန်း တဏှာတွေနဲ့တာယာတို့လိုချင်တယ်လိုချင်တော့ဆွဲလန်းဆွဲလန်းတော့ဒါတွေပဲနှစ်သက်ပြုတ်လုတဲ့အခါကျတော့ဘဝတွေမြုပ်သွားပြီးကုသိုလ်ကောင်းမှုလုပ်တော့မွေးဝနာသိဒီဘက်ဘဝရတဲ့ကလေးကဘာလဲဘုန်းကြီးတို့မွေးဝနာသိဒုက္ခတွေကလာပြီလေမွေးလာပြီဆိုအိုတဲ့ဒုက္ခတွေသိတဲ့ဒုက္ခတွေကြုံရတော့မှာပဲဒါကိုပြောတယ်နော်ဝေဝနာတိဒုက္ခတွေကြုံလာရင်ဘာတွေကကြုံမလဲဆိုတော့ ဇာတိပိစ္ဆရာမဏေနာတောကပရိဒေဝနော်ဟိုဒုက္ခဒေါမနတုပါယတာဒါတွေကလည်းတန့်ပြီးတော့ကြုံတယ်ဒီထဲမှာပါတယ်နော်တောကပရိဒေဝဒုက္ခဒေါမနတာဒီမှာလည်းတန့်ကြုံတယ်ပေါ့ဒါဒီမှာတန့်ဖြစ်တယ်ဘာဖြစ်လို့လဲဘုန်းကြီးတို့ကဇာတိတရာမဏေနာရကြတာရခဲ့တဲ့ကတောကပရိဒေဝဒုက္ခဒေါမနတာဥပါယဒါတွေလည်းတန့်ဖြစ်တယ်ဒါကိုရည်ရွယ်ပြီးတော့နာဆုံးလို့ဆရာတော်ရမသိတော့လိုချင်လိုချင်တော့ဆွဲလန်းဆွဲလန်းတော့ပြုလို့ပြုလို့တော့ရရှိ ရရှိတော့ခံရပြီတော့အဲ့ဒါမသိလင် တွဲဆိုမသိတာကဘုလားဝိဇ္ဇာတွဲတယ်ဆိုတာတဏှာပေါ့လေမသိလင်တွဲဒါပရိစ္ဆသဘောနဲ့တွေ့တာမှုနော်တွေ့တာမှုဖြစ်လာတဲ့ခါကျတော့ဆွဲလမ်းမှုတွေဖြစ်ဆွဲလမ်းမှုတွေဖြစ်တော့ပြုတ်လို့တော့ပြုတ်လို့လာတဲ့ခါကျဘာဖြစ်လာလဲဩဒီယုံနာနမခန္ဓာ၅ပါးဆိုဒီဘဝလေးရလာဘဝလေးရလာတော့နောက်တော့ဘာဖြစ်လဲလဲ တပြေနဲ့အိုလာမယ်တေးလာမယ်ပိုးကမနာမသိခင်မှာစရာမရဏတောကပရိဒီဝဒီကျိုးတွေကလည်းခံစားရအောင်မယ်နော်အဲ့ဒါကိုပြောတယ်မသိလျင်တွဲသိလျင်ပြဲဒါတွေကိုသိအောင်အထောက်ရတယ်နော်သိအောင်ဒီယုံနာနှစ်ပါးခန္ဓာငါးပါးပါကြောင်းရတယ်ဝိဇာတဏဥပါဒကံသင်္ခါရဒီဟာတွေကြောင့်ဒီအကြောင်းအကြောင်းတွေကြောင့်ဒီဟာတွေရလာတယ် ဒီပြိဿသမုပ္ပါနေကြတော့ဘုန်းကြီးတို့ဒီတိုင်းပဲဟောတာများတော့တကယ်တမ်းကျင့်တဲ့ပိုင်းကကျင့်တဲ့နီလန်းကျင့်တဲ့ပုဂ္ဂိုလ်ကျင့်တဲ့နီလန်းတွေနဲတယ်ဒါကြတော့ဘုန်းကြီးတို့ဒီဇန်သမารီတွေရအောင်အထုံမှာပဲဒီအတိတ်ကြောင်းတွေရှုမှတ်နိုင်ပါတယ်ဇန်သမารီတွေမရတဲ့အတွက်ဘုန်းကြီးတို့ပစ္စုပန်တွေပဲလိုက်ရှုကြတာများပါတယ်နော်ဇန်သမารီရမှာပဲ အတိတ်ကြောင့်တရားရှုနိုင်မယ်။ဒီကအနာဂတ်အကျိုးတရားလည်းရှုမှတ်နိုင်မယ်။ဇန်သမารီမရရင်တော့ဒါမလွယ်ဘူးဗျ။ဒါပေမဲ့ဒီလောက်ထိတော့သိထားတော့ဘောနော်မသိရင် တွဲဆိုတာကမသိတာဒီပြိဿသဘောတရားတွေဝိဇာပေါ့သိရင်တွဲတွဲတွဲလို့မကောက်ဥပါဒံတဏှာဥပါဒံပြုလုပ်တဲ့ဆင်မျိုးတွေပေါ့တွဲရင်ဘာဖြစ်လာလဲဒီလိုမသိတဲ့တွဲတဲ့ခါကျတော့တွဲသမျှဘေးပေါ့ လွယ်တယ်ဆိုတော့ပြိဿသမုဒိယသစ္စာပေါ့ဒါအဝိတဏပေါ့ဘေးဒုက္ခတွေဆိုဒုက္ခသစ္စာကိုပြောတာပဲအဲတွေ့သမျှဘေးပြေမအေးမယ်ပြေတယ်ဆိုမဂ္ဂသစ္စာနဲ့တိမတိလည်းပြေတာပေါ့ဗျာတိမလည်းនិရောဓသစ္စာနိဗ္ဗာန်ကို ရောက်မယ်ဒီလိုဆရာတော်ဘုရားရမိတ်ပါတော့ပေါ့ဗျာနော်အဲ့ဒီလောက်ထိဘုန်းကြီးတို့က သိမြင်အောင်အထောက်ရမယ်အဲ့လောက်ထိအောင်သိမြင်မှသာလျှင်ဘုန်းကြီးတို့ဒီတရားတွေသင်တန်းတွေကိုလေးလာတဲ့အကျိုးကျေးဇူးများပဲပေါ့နော်ဘုန်းကြီးတို့ပြောရတယ်အများကြီးရှိသေးတယ်ဒီနေ့ဒီလောက်နဲ့သိမ့်မယ်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်ပညာပညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ဆရာတော်ပြပေးတဲ့ဆုနဲ့ပြည့်ဝပါသည်ရှင်ပြ။သာဟာတုသာတုသာရှင်ပြအတု